ကံကြီး7အငယ်1မှ15ထိုတရင်ကို ဟာဇော်မင်းကြီးရာဘိန်ဒီကြားသောအခါမာဒုံမင်းကြီးယောဘရှိမြုံမင်းကြီးအာဂရှမင်းကြီးတို့ထံသို့၎င်းတောင်ယူမြောက်ဖက်အရက်ဂင်နီတရက်မြို့တောင်ဘက်လွင်ပြင်အရက်ဂျိုင်သေးအရက်အနောက်မျက်နှာဒေါရပြည်နယ်၌ရှိသောမင်းကြီးများထံသို့၎င်းအရှိအနောက်၌နေသောခါနနီလူ တောင်ပေါ်မှာနေသောအာမောရိလူ၊ဟိတ္တိလူ၊ဖေရဇိလူ၊ယေဗုသိလူ၊မိဇပါပြည်၊ဟေရမုန်တောင်ခြေရင်း၌နေသောဟိဝိလူတို့ ရှိရာသို့၎င်းစေလွှတ်၍၊ထိုမင်းကြီးများတို့သည်အရေအတွက်အားဖြင့်သမုဒ္ဒရာသဲလုံးနှင့်အမျှအလွန်များစွာသောဗိုလ်ပါအပေါင်း၊မြင်းများ၊ရထားများအပေါင်းတို့နှင့်တကွ ထွက်လာကြ၏ထိုမင်းကြီးအပေါင်းတို့သည် စီဝေးလျက်ဣဒရေလအမျိုးကိုတိုက်ချင်းငှာခြိလာ၍မေရုံအိုင်နာမှာတဆုတီတက်ချလျက်နေကြ၏ထာဝရဘုရားကလည်းသူတို့ကိုမကြောက်နှင့်ငါသည်နက်ဖြန်နေ့ယခုအချိန်၌ဣဒရေလအမျိုးရှိမှ ထိုသူအပေါင်းတို့ကို အသေးအံ့မည်မြင်းတို့၏ခြေကြောကိုဖျက်ရမည်ယထာတို့ကိုမိရှုရမည်ဟုယောရှုအားမိန်တော်မူ၏ ယောရှုသည်လည်းမိမိစစ်သူရဲ့အပေါင်းတို့နှင့်တကွမေရုံအိုင်နာသို့အမှတ်တမဲ့စစ်ချီ၍တိုက်လေ၏ဒါဝရဖျားသည်သူတို့ကိုဣဒရေလအမျိုးသားတို့လက်၌အတော်မူသဖြင့်သူတို့ကိုလှုပ်ကြံ၍ဇီးတုံရဘာမျိုးမိတရဖောသမေမျိုး အရှိမျက်နာမိစပါချိုင်တိုင်အောင်လက်၍တယောက်ကိုမျှမကြံကျွင်းစေခြင်းဟာ လုပ်ကြံကြ၏ထာဝရဘုရားမှားထားတော်မူသည့်အတိုင်းယောရှုသည် မြင်းတို့၏ခြေကြောကိုဖြတ်၍ယထာတို့ကိုမိရှို့လေ၏ထိုအခါယောရှုသည်ပြန်၍ဟာဇော်မြို့ကိုတိုက်ယူသည်ဖြင့်မင်းကြီးကိုဓာနှင့်ကွမျက်လေ၏ရှေးကာလ၌ဟာဇော်မြို့သည်ထိုပြည်များတို့ကိုအုပ်ဆိုးရသည်ထိုမြို့သူမြို့သားအပေါင်းတို့ကိုဓာနှင့်ကွမျက်သည်ဖြင့် တယောက်ကိုမျှအသက်ရှင်စေခြင်းငှာမထားရှင်းရှင်းဖြစ်စီ၍မြို့ကိုလည်းမိရှို့လေ၏ဒါဝရဖျား၏ကျွန်မောရှေမှားထားသည့်အတိုင်းထိုမင်းကြီးများ အစိုးရသောမြို့ရှိသည်များတို့နှင့်မင်းကြီးအပေါင်းတို့ကိုယောရှုတိုက်ယူ၍ဓာနှင့်လှုပ်ကြံသည်ဖြင့်ရှင်းရှင်းဖြစ်စည်းလေ၏တို့ရတွင် ဟာဇော်မြို့မှတပါတောင်ပေါ်၌တည်သောမြို့တို့ကိုဣဒေလလူတို့သည်မိမရှို့ကြ ဟာဇော်မြို့တမြို့ကိုသာယောရှုမိရှုသည် ထိုမြို့များ၌လက်ရဥစ္စာနှင့် တရိษံရှိသည်များတို့ကိုဣဒရေလလူတို့သည် ကိုအဖို့သိမ့်ယူကြ၏လူတို့ကိုမဖြစ်စည်းမိတိုင်အောင် ရှိသည်များတို့ကိုဓာနှင့်လှုပ်ချံကြ၏တယောက်ကိုမျှအရှင်မကြံကျွင်းစေကြဒါရဘုရားသည်မိမိကျွန်မောရှေကိုမှားထားတော်မူသည့်အတိုင်း မောရှိသည်ယောရှုကိုဆင့်ဆို၏ယောရှုလည်းထိုသို့ပြုလေ၏သာရဘုရားသည် မောရှိကိုမှားထားတော်မူသမျှသောအမှုတစုံတစ်ခုကိုလှက်၍မထားအငယ်16မှ23ထိုသို့ဇိရလန်တွင်ရှိသော ဟာလက်တောင်မှဆ၍ဟေရမုန်တောင်ခြေရင်းလေဗနုန်ကျိုင်း၌ရှိသောဘာလကမြို့တိုင်အောင်တောင်ပေါ်အရတောင်မျက်နှာအရ ဂေါရှင်ပြည်၊ချိုင့်များ၊လွင်ပြင်များဣတရေလတောင်ဣတရေလချိုင့်နှင့်တကွထိုပြည်အလုံးစုံကိုယောရှုသည်သိမ်းယူ၍မင်းကြီးအပေါင်းတို့ကို အောင်သဖြင့်လှုပ်ကြံကွမြက်လေ၏ထိုမင်းကြီးအပေါင်းတို့ကိုကာလကြာမြင့်စွာစစ်တိုက်ရ၏ဟိဝိလူဂိဘောင်မျိုးသားမှတပါဣတရေလအမျိုးသားတို့နှင့် မိတ္တဟာယဖွဲ့သောမြို့တစ်မြို့မျှမရှိ အခြားသောမြို့ရှိသည်များတို့ကို တိုက်၍အနိုင်သိမ်းယူရကြ၏အကြောင်းမူကားသာရဘုရားသည်မောရှေကိုမှားထားတော်မူသည့်အတိုင်းထိုလူမျိုးတို့ကိုကျေးဇူးမပြုအကုန်စင်တုတ်တင်ပယ်ရှင်းစေမိအကြောင်းသူတို့သည်ဣဒရေလအမျိုးသားတို့ကို စီး၍တိုက်ဝန်းသည့်တိုင်အောင်သူတို့စိတ်နှလုံးခိုင်မာစေခြင်းဟာသာရဘုရားအလိုရှိတော်မူသည် ထိုကာလအခါယောရှုသည်ခြီသွား၍အာနကလူတို့ကို တောင်ပေါ်အရက်ဟေဗျုံမြို့ဒေဗိရမြို့အာနတ်မြို့ယုဒတောင်ဣဒရေလတောင်ရှိသည်များတို့မှပယ်ရှား၍သူတို့မြို့များနှင့်တကွ ရှင်းရှင်းဖြစ်စည်းလေ၏ဂါဇာမြို့ဂါတမြို့ အာဆုတ်မြို့မှတပါဣဒရေလတိုင်းနိုင်ငံတွင်ကြံကျွင်းသော အာနကလူတယောက်မျှမရှိဒါဝရဖျားသည် မောရှိကို မိန်တော်မူသမျှအတိုင်းယောရှုသည် ထိုပြည်တစ်လျှောက်လုံးကိုသိမ်းယူ၍ဣဒရေလအမျိုးအနွယ်အသီးသီးတို့အားအမွေပေးသည်ဖြင့်တပြည်လုံးစစ်ငြိမ့်လေ၏